सुख या सेका सुख या सेका सुख सेका सुख अचूरु नियमे वो नियमे का सूर्य या आसेका का लंग से लंग से हमारा खतरे की प्रॉब्लम है ဆရာတို့ဒီလိုအရှာရအောင်ဖြစ်ပြီးတော့ဟာဒီရဲရဲကိနေတော့လောင်းဆက်တယ်တော့ဆက်တဲ့သဘောပါဘုရားဆက်ကြတော့ဒီအရှိကကိုခေါ်တဲ့ရေရေပုံပုံပါအဲဒီလိုလောင်းဆက်ပြီးတော့ရရှိတဲ့ဆန္ဒမျိုးဒီအရှိကသုခခေါ်တယ်အဲဒီအရှိကသုခဆိုတာကအဲဒီဆက်ရတဲ့ သလုံးတရားကာမလောက်ရှိရခြင်းကိုဆက်ရခြင်းရှိရတဲ့သလုံးချမ်းသာတာလောက်ပေါင်းလာပါတယ်။အဲဒါအပြည့်စိတ်ကသစ္စာလို့ခေါ်ပါတယ်။ဒီအဲဒါကိုရှင်းလင်းပြီးတော့ရှင်းပြပါမယ်။ပထမမြေသားကတော့စိတ်ချမ်းသာလို့အာရုံရဲ့သစ္စာပတ်ပါတယ်။ ဒုတိယအရေးစားကတော့အဲဒီစိတ်စိတ်ကံတို့အယုံနဲ့မပတ်သက်ဆိုလိုတာကတော့သာမဂုဏ်ဆန္ဒကိုလည်းတက်ပြီးတော့ဖြစ်တဲ့ဆန္ဒပြတ်စီကဖြစ်တာသာမဂုဏ်ခံစားမှုမပါဘဲနဲ့အလွတ်ဆန္ဒကအပြည့်စီကဖြစ်တာဒီလိုလည်းပဲမှတ်လို့ရပါတယ် pleasure apart from sense pleasure လူတွေကတော့အများအားဖြင့်ခြေပိုင်းဇာတိကသုတ္တကိုပဲသိချကြပါတယ်အဲဒီချမ်းသာကအဲဒီချမ်းသာကိုသိမှတ်ကြပါတယ်အဲဒီချမ်းသာခြင်းဒီချမ်းသာတွေကသာမမဲ့လို့ရှိရမဟုတ်ဆိုတော့ဒီအရကတော့ဒီလိုပဲယူဆပါတယ်ဒီပထမ ဒုက္ခကိုသရုပ်ဖော်ထားပုံကတော့သက္ကုဏရူပံဒိဋ္ဌဝါနိမိတ်တေကာယဟောတိယတိနဲ့ကျွန်တော်ဥယျာဉ်တည်းရဲ့စိတ်နဲ့စိတ်တဲ့အာယုတစ်ခုကိုဝါတယ်ရှိလို့ပြေသွားပြီဆိုလို့ရှိရင်အဖို့အမဆိုလို့ရှိရင်တော့ရှင်ဝေဟာ ဆက်ရောက်ကြတယ်ဒီတော်လုံးပါပဲဆိုတော့လုံးကြီးအပေါင်းလိုက်အနေနဲ့တော့ဆရာကဖြစ်သွားပါလိမ့်အဲ့ဒါလည်းလည်းမပြီးတော့ဘူးဒီမှာရောက်ကြရင်မှရှိနေတဲ့လက်ချေကောင်းပုံတန်းလားစသည်စသည်ဟိုဒီကုလိယဘယ်လိုပါဠိယဘယ်လိုမျိုးလုံးရနှခုံးရဘယ်လိုနှခေါင်းရမ်းရဘယ်လိုဆိုတော့ သူရဲ့ကျိုးဟာရဲဟာသွားအန်လာဟံဝတ်ဒါပြောအန်စပြီးဆိုလို့ဆိုတာပါအကုန်လုံးရှောက်ပြီးတော့သိရတာပါပဲပထမလုံးချင်းဒါရီကစံကြရမိမပဲလို့ဖြစ်တဲ့ကြာကသိတာဟာကလာသူ့ဟာရှိနေတဲ့အသေးစိတ်ဆရာကြီးကိုစဉ်းစားလိုက်လို့ရှိရင်အဲပေါ်လို့သိစားရတာပါ ဒါတစ်စိကဟတ်ခေါ်ရတယ်မှာနိမိတ်ကဟတ်တစ်စိကအနုတစ်စိကဟတ်ခေါ်ရတယ်ဒီကတော့အဲ့ဒီပုံသဏ္ဍာန်စရိယာကကြည်လို့နေတာပဲမရရင်တတ်တယ်ရရင်ကြွတယ်ကြွတယ်တော့အဲ့ဒါပဲကြည်လို့ရှိလို့ကြည်လို့နေတာပဲဆိုသူပဲ ဖြစ်တဲ့ခါလေးအနာလေးအရာလာလေးအဖြစ်တွေလေးသာရတဲ့ဒီတိုင်းပါပဲ။အဲ့ဒီလိုဒုက္ခဟာရှိနေတာကိုရာဂရှိနေတာလောက်ချက်ဖြတ်ကြရဆန္ဒပဲ။အဲ့ဒီရာဂလောက်ချက်နိုင်ပါလား။တရားပါရှိတာကြည့်လို့ရှိလို့နားထောင်လို့ရှုလို့ဆိုင်လို့ တရားကထိတွေ့လို့ပေါ့လေအဲဒါကောင်းတာပဲအဲဒါပြတိကစကားလို့ခေါ်ပါတယ်ဒါတော့အခြေချက်ကြီးတော့ပြောလို့မလိုတော့ပါဘူးဒါလည်းမဖြစ်တဲ့ပုဂ္ဂိုလ်ရဲ့အကုန်လုံးကြည့်ရတာပါဒီစိတ်စိတ်အာရုံကိုဒီပါရုံနဲ့ဆိုကြပါတော့ငြင်းငြင်းကလည်းပဲငြင်းနေတာပဲစနေတာပဲတောင်းတနေတာပဲ မြင်ရတာလည်းပဲကြွတယ်ဆိုတာဒီလိုတော့ဖြစ်လာတယ်။သာတိတ်ချေချတာသာမှန်ပါလေ။လောက်တော့တဲ့အင်းအားအင်းအာရုံကိုမြင်ရတယ်လို့တတ်မဲ့တဲ့ဣရိစာဖြစ်ပြီးပါလား။အာရုံအရာတာကိုခံစားလို့ဖြစ်ပါလေ။ဣရိစာမဖြစ်ပြီးပါတော့အရာတာမရှိပါဘူး။ ဒီတော့ဆရာကဆက်ပြီးတော့ခံစားတဲ့ပုဂ္ဂိုလ်မှာကတတိဒုက္ခကိုပြာတိကသုခလို့ခေါ်ပါတယ်။ဆရာကဆက်ပြီးတော့မခံစားတဲ့ပုဂ္ဂိုလ်ဟာမခံစားနိုင်မခံစားရတဲ့ပုဂ္ဂိုလ်ဟာတော့တတိပြာတိကသုခမရှိပါဘူး။အများဆိုင်တဲ့ပြာတိကသုခမရှိဘူးလည်းလို့အခြားသုခတန်မျိုး ထူးခြားတဲ့ဆန္ဒတစ်မျိုးကတော့သူ့ဘာလို့ရှိနေပါလဲ။သိကြသိကြသိကြရဲ့သာဝရသာသာရဲ့ဆန္ဒကိုရှိနေပါတယ်။ဒါကြောင့်ဒီလိုမျိုးဟာသိကြသိကြနဲ့တရားနဲ့ဆက်တဲ့သုခပါညာကမရောပဲဒီသုခနဲ့လက်ခံနေရပါတယ်။သိကြအောင်ဥပမာဆောင်ကြရတယ်ဆိုရင် အသားချင်းမှာပါသာဟင်လားချင်းပါသာလားချင်းနာရတာကောင်းအောင်ဆိုပြီးတော့ဒီသာသရုံးကြီးရဆက်ရှိရမစရာရပါလေအဲ့ဒါလေးကိုချက်ခါရပါလေချက်ခါမှလည်းပဲကြီးကြတဲ့အရာဒါလည်းပဲရှိလာတယ်စိတ်ဒီလိုမျိုးပါပဲ သုခပြတိကသုခဆိုတာမရရင်မရသေးရင်တော့စတယ်လောဘကြီးဖြစ်နေဒီမှာသဒ္ဒါခေါ်ပါတယ်ရရင်ကြွတယ်သနာအာကောင်းပါတယ်ကျူးကျူးလောဘတော့စိတ်လောဘရဲ့အဖြစ်ဒီမြင်တာမောဟဒါတွေပေါ့အဲဒီလိုသက်သုတ်ဖွယ်ရည်ကိုမယုံနာမရှာတာမလျှောက်တာ အာယုဘောမှာစိတ်ကံကပဲကွာဟပြီးတော့နေတာအဲလိုကြည့်နေတာအများကြီးဒီလိုတွေတွေ့ကြမယ်ဆိုရရင်တစ်ချက်ကမှာတော့သူတို့သူရှိသွားတာလေလက်သမဏေဆိုဘလို့ဆိုလဲဆိုတာတွေ့ကြည့်ပါအဲဒီဒီကဟာကြည့်တာရည်ရောတော့ရောနေပါလား။ဆရာလေးကကြားရ၊ကြားရ၊ကြွရတယ်။ စိတ်ကြိုက်အဖြစ်ကိုဆိုလို့ရှိရင်တော့ဆက်ဒေါသမကြည်လို့ရှိရပါဘူး။ကိုယ်ကြိုက်တဲ့အောင်လည်းတွေ့ရရှိလို့တော့ရစားတာ။ဆရာရင်စရရင်ကြွစိတ်ကြိုက်မဟုတ်ဘူးဆိုလို့ရှိရင်ရရင်မရရင်ဆက်ဒေါသနဲ့ဆက်လာတာ။ဒါကြည့်ရောဆုံးပြီးပါနေပါလေ။ ဒီညမှုကိလေသာတွေရောထုတ်ပြီးတော့ပါနေတဲ့အတွက်သူ့ကိုသမစ္ဆသုခလို့ခေါ်ပါတယ်။ဒီညမှုရဲ့ဆိုတဲ့ကူကသတ္တရှင်းတော့ပါဘူး။ဒါကြောင့်အပရိသုခသုခလို့လည်းခေါ်ပါတယ်။ကြာစီကသုခဟာဒီညမှုတွေရောနေတာမဟုတ်လို့သမစ္ဆသုခလို့လည်းခေါ်တယ်။ မတန်ရှင်းတာဟိုတော့အပ္ပိစိတာသိတာကိုခေါ်တယ်လို့ဆိုပါတယ်။အဲ့ဒါဒီကသုခဆိုတာတော့သူရဲ့စိတ်ကိုပြုကျင်ထိမ့်သိမှုကြောင့်ဖြစ်ပေါ်လာတဲ့ဆန္ဒပါပဲ။ပြုကျင်ထိမ့်သိမှုဆိုတာကတော့စိတ်ကလေးထိမ့်သိမှုပါပဲ။ဒီကြည့်ရကြည့်ရင်လည်းမကြည့်ဘူးလားလည်းထောင်ရင်လည်းမထောင်ဘူး။ နှာခေါင်းနဲ့ရှားနဲ့ကိုယ်နဲ့ဒါတွေလည်းဒီလွတ်လာရေးသိရထားလို့စိတ်အလိုမလိုက်ဘူးပေါ့ထိတ်ချုပ်သူတွေထိတ်ချုပ်တာကတော့မျက်စိနဲ့နားပြောတော့အရေးကြီးပါလားဇာတ်နဲ့ပါရရရှိခဲ့ပါလားဒီထိတ်ချုပ် ပါဠိကဣန္ဒြိယသံဝရလို့ခေါ်ပါတယ်။ဣန္ဒြိယသံဝရဆိုတာသတိလမ်းနဲ့ကောင်းကြားကိုသိဣန္ဒြိ၆ပါးပိတ်ချုပ်ဟိတေဟိပိတ်ချုပ်သူ့ကိုလူလိုက်တာလို့ရှိရင်ကြည့်ကြတယ်ကြည့်တော့တာပဲနားဆောင်နေဆောင်လာတာဘာမှအဆိုင်ဆိုင်ရှိတော့ဘူးဆိုလို့ရှိရင်တော့မတော်တာလည်းကြည့်လို့ရှိရင်မတော်တာလည်းတော်တဲ့ဖြစ်ဖြစ်ဖြစ်တာပါ ဒီတော့သူ့နောက်ကနေပြီးတော့လောကကျောင်းတွေပေါ်နေလိုက်ပြီးတော့ကျောင်းတွေထိတ်ဆုံးလေ့ကျင့်ပေးနေလို့ရှိရင်အဲလေ့ကျင့်ရပါတယ်အခုခေတ္တကသတိကြီးစောင့်သင်ထားဆိုတော့သတိသဘာဝနာတရားပါဥဒိယသဘာဝနာဆိုတာဒီတိုင်းမှရှိကြရမှရှိနာမည်မှရှိစာရမှရှိဒီတိုင်းမှရှိဒီတိုင်းမှရှိပါတယ် ဘာပဲဖြစ်ဖြစ်ကိုကိုရီးယားပေါ်ရအပေါ်ရမှာစိတ်အားစိတ်အားကကြားဆိုင်ရဆိုဆိုရရှိမှနေတာပါစိတ်ရှိမှနေတာကအင်းကြီးရဆောင်ရပါလားသာဝိခါတော့ဘာမှမရှိရလာနေနေလို့လေ့ကျင့်နေရလာလို့ရှိရင်အလေးချိန်ကောင်းလာလို့ရှိရင်အလေးစားတစ်ခုကောင်းတဲ့အလေးစားတစ်ခုဖြစ်လာတယ် လေ့ကျင့်ပေးပါကအလေးထားတစ်ခုဖြစ်လာပါတယ်အသာကျလာတယ်ခေါ်တယ်အဲဒီလိုအသာကျလာတဲ့ခံပါရိုးရိုးစိတ်နဲ့လုံကျဲတဲ့စိတ်ကလေးဖြစ်လာပါတယ်ဒီစိတ်ကိုအတိတ်ကစေကိုခေါ်ရတယ်သဘောကတော့သမာဓိပါပဲအဲဒီသမာဓိစိတ်နဲ့ရှင်းရှင်းချမ်းသာတယ်အပြည့်အစုံကသိခါကိုခေါ်ပါတယ် ပြည်ကျဲတဲ့အိကရဲ့စိမတ်တဲ့စိတ်ပုဂ္ဂိုလ်တွေမှာပါဝင်တဲ့ဒီပါရတရားရဲ့သိစီကြတယ်။ဘောရှိခွင့်အားလည်းရှိမတဲ့စိတ်နဲ့သိအောင်လို့ချိန်ရပြည့်တဲ့သဘောလေးပါဥတ္တက။ကိုယ်လိုတဲ့အာယုဒီချိန်ရထားတာကမတော်ရည်ရည်ချက်တွေဖြစ်ရအောင် မဝုဒ္ဒတိသောတာပန်ဉာဏ်ဉာဏ်စာရှိတဲ့အကျံစီရောဒီစိတ်တွေဖြစ်အောင်ဒါတော့သောတာပန်ရှင်လည်းပဲဒီရကိုဖြစ်ပြီးလိုတဲ့ဇဝရဥစ္စတိကိုဖြစ်အောင်ဒီရကိုသိတဲ့ဒုက္ခပြေလို့တဲ့ဝိသဥစ္စတိကိုဖြစ်အောင်ဒီကိုယ်ရဲ့လည်းငင်းပေါ်တဲ့အာယုံနဲ့ ဖြစ်ပြီးတော့ဆက်ဆက်ဆက်အဲ့ဒီဒီလည်းရောက်အောင်ဆိုပြီးတော့ဝိရိယနဲ့သုံးအားပေးရပါတယ်စိတ်ထားလို့လည်းပြည့်ပြီးဒီကသုံးအားပေးလို့လည်းပဲစိတ်ကအဲ့ဒီဒီရောက်ပြီဆိုလို့ရှိရင်အဲ့ဒီမှာစတိလေးဖြစ်လာတော့သက်သက်သာသာကျိုးပန်းအားထုတ်လို့ရှိရင်ဒီကွယ်အာရုံကြီး ဆက်ကလေးဆက်ကလေးဆက်နေတော့တာအဲ့လိုဆက်တယ်အချိန်ကုန်ရလာတယ်ဒီလိုရဆောင်ရတာဖြစ်လာတာဒီရကြလာရစာရှိရရင်လည်းအကုန်လုံးဒီလိုရဆက်နေလို့ရှိရင်ဒါကတခြားသောစိတ်ကတော့ကြည့်တော့အဝိချေဘောသမာဓိဆွေးရဲစွာရှိရအာယုဝတိဆွေးရဲစွာကပ်ရအာယုဝဘာဘော ဓမ္မသူ့စိတ်တွေဝင်နေတော့တာပါဒီကဓမ္မကြီးအလေးချင်းရအလေးချင်းရတယ်အလေးတာကောင်းဆိုလို့ပြောတာဟုတ်ဒီလိုဝိတ္တကသိချာဝိတ္တရှိကအာဟုကသာထိုးအတ္တဝိရိယကကိလေသာလက်မခံဆယ်ပါလေတရားစဉ်အဘုဒ္ဓလမ်းကြောင်းသိဆိုပြီးကုသိုလ်လမ်းကြောင်းဖွင့်ပြီးကိလေသာတတိဥရှိတဲ့ကုသိုလ်တွေရှိရှင်းလာတယ် တတိလည်းပါတယ်တတိလည်းရှင်လည်းကုသိုလ်စိတ်တွေတတိပါပြီဆိုလို့ရှိရင်တရားတော်ဖတ်နိုင်ပြီဆိုလို့ရှိရင်ကဏိကသမာဓိလည်းပဲအလေးစိတ်လုံးပြေနေတော့အလေးစားကောင်းဖြစ်လာတယ်အဲဒီလိုတရားတွေနဲ့ရှင်ပြတဲ့စိတ်ဟာသာမသူလိုကိုယ်လိုစိတ်ဟုတ်ဘူးအတိလုံးကဲတော့စိတ်ဓာတ်စိတ်လုံးကဲတော့စိတ် ဒီကိုကောင်းလို့ရှိရင်တော့သမာဓိပါပဲတည်ငြိမ်တဲ့စိတ်တည်ငြိမ်နေဆိုတာအရင်စိတ်တွေကဒီလိုအောင်ပါကပ်ပြီးတော့စိုက်ကြရလို့ရှိရင်စဉ်းစားကြည့်ပါကြာကားနဲ့စိတ်စားရလားဆိုတာအဲဒီခိုက်တာမှမရရင်ကြာကားရှိသလားကိုယ်စိတ်တဲ့အာရုံတောင်းတာလည်းမရှိဘူးဒီပေါ်မှာစိုက်ကြနေရဆိုတော့ စိတ်တဲ့အာရုံရလို့ရှိရင်ဒါကကျွမ်းလာအားကောင်းလာတာလည်းမရှိဘူးမကျင်တော့ကြအာရုံကိုယ်လုံးကြည့်အာရုံရလာလို့ရှိရင်ထားတာလည်းမရှိဘူးအဘိဓါနဲ့ဒေါမနသက္ကရာပါလောဘနဲ့စိတ်လုံးချမ်းသာမှုနဲ့ရှင်တွဲနေတဲ့ဒေါသအဲ့ဒါကြီးရှိတော့ဘူးအဲ့ဒါကြီးဖြစ်ကုန်ရတော့ဘူး အဲ့ဒါကြီးကျင့်နေတယ်။ဉာဏ်ကလည်းမပါတော့တာလည်းမပါအခြားအမျိုးမျိုးတွေလည်းပါမပါဘူး။နောက်အရာကိုဒီအာရုံကိုရှင်းရှင်းနဲ့ကြည့်လိုက်ပြီးဆိုလို့ရှိရင်ယုံနေတဲ့နာနေတဲ့ကြောက်ကြတဲ့အနေနဲ့ပေါ့။ရှင်းရတော့ဒီလိုကြည့်လိုက်ပြီးဆိုလို့ရှိရင်တော့ကောင်းတာလည်းမြင်သွားတာပဲ။ညာကြီးတမမြင်သွားတယ်ဒါလည်းညာကလည်းဖြစ်တယ်။ဒေါသဖြစ်တယ်လည်းမြင်သွားတာပဲကြားသွားတာပဲဒါလည်းဒေါသဖြစ်တယ် ပရိစ္ဆေတိုင်းဖြစ်တဲ့စိတ်ကြီးဖြစ်ပါတယ်။စိတ်တိုင်းဖြစ်တဲ့စိတ်အတူတူနောက်ဆက်ပါဘောနောက်နောက်စိတ်ကြီးကြီးပြီးတော့လာတဲ့ခါကျတော့ရှင်ရှင်ရှင်ရှင်စိတ်ကြီးစိတ်ကြီးလေးငင်းငင်းငင်းဝင်တယ်မှာဒီလိုဆက်ပြီးကောင်းလာနေဖြစ်လာတယ်။စိတ်စိတ်လေးကောင်းလာနေဖြစ်လာတယ်။စိတ်ချမ်းသာကိုပြောတာဒါကသတ္တစိတ်ကစိတ်ကပေါ်တယ်။ စတိစုကဟာရှင်ရတဲ့ရှိနေတာတွေကိုအဲဆက်ခါရခြင်းမရှိပါဘူးမပါပါဘူးဘာမှမပါဘူးဒါကအကျဉ်းစုကစုကကိလေသာတွေနဲ့မရောတဲ့အတွက်အသံမိပါစုကလည်းခေါ်တယ်ရှင်ရမှုတွေစတင်နေတဲ့အတွက်သူ့ကိုပရိစ္ဆေကစုခါလို့လည်းခေါ်ပါတယ်ဒီစိတ်ချုပ်မှု ကြည့်ရအောင်လို့အများအားလေ့ကျင့်လုပ်ပြီးလေ့ကျင့်လုပ်ပြီးပါရလို့အလေးစားကောင်းကိုဖြစ်လာပြီဆိုလို့ရှိရင်အဲဒီအိန္ဒိယဆံရဟာကောင်းကောင်းသိကျလာကြတာပါပဲကျေကျန်လာစာကြည့်ကြည့်ရအာရုံကိုဘလုံးဖတ်နေရတာပါပဲအဲဒီဖတ်နေတာကဟာနည်းနည်းဖတ်နေတာကဟာ ဣန္ဒြိယသံဝရပို့ပြီးတော့တန်ရှင်းလာတယ်ကောင်းလာတယ်ထိတ်နေတယ်လို့ပြောလို့ရပါတယ်အဲဒီဆံမျိုးဟာပရဏကျတယ်လောဘနဲ့ဒေါသဖြစ်တာရောအဲဒါကြီးကအယုတ်တရားတွေပါပဲသိတရားမသိတဲ့ပုဂ္ဂိုလ်ကိုအတော်ပါကြီးရဆိုတဲ့အောက်ကိုဆွဲချတာသုတ်တမဏိယဆိုတာ

တစ်ချက်မှတစ်ချက်ကျင်းတစ်ချက်မှတစ်ချက်ကျင်းတစ်ချက်မှတစ်ချက်ကျင်းနေသမဏေဘာလို့ရှိရင်ဒီဘော60ကျင်းနေတနားရီဆို3600ပေါ့နည်းပါမနည်းပဲအဲဒီအောက်တန်းကတရားတွေရဲ့သင်ကြားတရားရောသိချင်းချင်းရောဝိကမဏိကသိချင်းချင်းရောအတိစိတ်သက်သာပါဘူး လုံခဲ့တဲ့စိတ်ကလေးရောဒီနည်းနဲ့စိတ်ကလေးရောသမာဓိရဲ့သဘောရတာကလည်းလုံခဲ့တဲ့စိတ်ကလေးသမာဓိစိတ်ကလေးရောအဲ့ဒါလေးရအောင်အားထုတ်နေတာပဲအဲ့ဒါကိုအတိစိတ်ကယောဂလို့ခေါ်ပါတယ်အလေးစားရတာလေ့ကျင့်ကြည့်လိုက်အလေးစားရရတရားကလည်းအလေးစားလက်ဝယ်ရောက်ရှိတာလည်းကိုယ်ပိုင်ကအလေးစားတယ်အလေးစားကောင်း ဖြစ်နေလေအတိဒိဋ္ဌဒုက္ခဖြစ်နေရပါပဲအတိဒိဋ္ဌဒုက္ခကိုခံစားရအနေနဲ့ဖြစ်နေရပါပဲရိုးရိုးပုဂ္ဂိုလ်ရမှာတော့ဒီလိုဣရိယသာဝရအလေးချက်ကိုရှိအလေးအထားကောင်းကိုရှိတဲ့ပုဂ္ဂိုလ်တွေမှာတော့ကိုယ်ရဲ့စိတ်အာရုံတွေလည်းပဲမတတ်အဲကောင်းလာရင်ကိုယ်ကြားကြလာရင်စရင်ကြည့်ရင်လည်းဖြစ်တယ်အဲဒီက ဒီညာမှုတွေဖြစ်နေပါပြီတောင်းရတဲ့ညာမှုတွေစိတ်ဆက်ရလာပြီဆိုလို့ရှိရင်ဒီပုံပြီးတော့ပြင်ရတာလည်းတော့ပါလိမ့်ဆက်လာတာပါဆန္ဒပြင်းရတဲ့စိတ်တော်ကြဝန္တာပါဒီဝန္တာကလည်းလောဘပါတဲ့ဝန္တာပြင်းရပါရံကပါရလာဝန္တာပါစိတ်တည်းမဟုတ်ဘူးဆိုလို့ရှိရင်တော့စိတ်ကြည့်တယ်စိတ်ကြည့်ဘုရားဆောင်လို့စိတ်ကြ စိတ်ချတာစိတ်ချပါဆိုတာဒေါသစိတ်ကစိတ်ချရဲ့ပါတော့အဲ့ဒီဒေါသလည်းသူရဲ့ရှိတယ်တိတ်ကြတဲ့ဒေါသနဲ့ဆုံးလက်တဲ့ဒေါသပါစိတ်ကြမရှိဘူးဆိုလို့ရှိရင်ရှိသေးတဲ့အဲ့လိုဒေါသကိုရှိတာဒါတော့တခါတခါလည်းဆုံးလက်တဲ့ဒေါသကိုဝင်နေတာပါဒါလည်းဒေါသပဲတိတ်ကြတဲ့ဒေါသဆုံးလက်တဲ့ဒေါသအဲ့ဒါကိုသိစားပါတယ် ကျော်တဲ့သူဟာတကယ်ပုဂ္ဂိုလ်မှာဆိုလို့ရှိရင်တော့ပဓာနကြတယ်မုတ်တန်သာစိတ်ဆာမျိုးပါပဲ။ရှိမှတ်နေလို့ရှိရင်ဒီရသဘောထားတွေဖြစ်နေလို့ရှိရင်အဲ့ဒီလိုပဓာနကြတဲ့မုတ်တန်သာတရားတွေနည်းနည်းမှမကတ်ဘူး။အဲ့ဒီမကတ်ရတဲ့ဒီလိုစိတ်တွေဖန်ဆင်းလို့ဖြစ်ပေါ်လာတဲ့စိတ်အာရုံမျိုး ဝမ်းသာစိတ်ရောပါဆန္ဒစိတ်ရောဆက်ရအောင်ကြောင်ရဖြစ်တာအခါပေါင်းရတာသူကပါတယ်တမန်လည်းမကြည့်ရနိုင်ရဲ့ဆန္ဒလို့ဆိုတော့အလိုကြော်ရောပါရှိသူဆိုပါပါဒီမှာကြည်ကြည့်လိုက်တာလေဘုရားရှိခိုးမှာပါပါဘယ်လိုဆက်ပါလဲချစ်ချစ်ရရှိချမ်းသာပါ ကိုယ်လေးရတာအလေးချင်းလုပ်ပြီးလို့အတန်းကျအလေးထားဖြစ်လာတဲ့အခါမှာလောကဒေါသတွေပေါ့လေညီတဲ့ပြီးတော့ဒီတစ်ခုကဖြစ်ပေါ်လာတဲ့ဆန္ဒမျိုးသူကလည်းပဲဝိဒိတသုခရဲ့ဖြစ်ရတာပေါ့သုံးတာအတုတဲ့ပုဂ္ဂိုလ်ပါလို့ရှိရင်တော့ဒီဆန္ဒအတ္တမှာဆန္ဒရဲ့ဆန္ဒကိုကောင်းတယ်ဆိုတာကိုနားလည်ပါတယ် သူ့မှာခံစားမှုရှိရတယ်။ဘုရားကလည်းခံစားမှုရှိတယ်။ဉာဏ်သားမပါတဲ့ဉာဏ်သားမျိုးလားချမ်းသာခြင်းပဲဆိုနေတာ။မလျော်ဘူးကြောင့်လည်းသာသူတန်ခါကစေတော်ရေးဥဒရာကိုမေးတယ်။စေတော်ရေးဥဒရာနိဗ္ဗာန်သုခနိဗ္ဗာန်သုခ။ဒါမှချမ်းသာရဲ့နော်နိဗ္ဗာန်ချမ်းသာရဲ့နော်။မှတ်နိဗ္ဗာန်မှာ ခံစားတတ်တဲ့ဝေဒနာရှိတော့ချမ်းသာတာပါတော့ချမ်းသာတယ်ဆုံးဖြတ်ပါမလားလို့ပြောဆိုတာပေါ့အဲတော့သူ့အနေနဲ့ပြန်ပြီးတော့ပြောလိုက်ပါနဲ့ခံစားမှုမရှိသေးသေးပဲချမ်းသာတယ်ဆက်လို့ရှိပါတယ်ဒီကောင်းသောအာယုန်ရဲ့မှာရာဂစိတ်ကတိပါမှာကောင်းရင်ကောင်းရင်ခံစားမှုရင်းရပါပါလိမ့်မယ် စိတ်ခံစားမှုတွေကိုမကျေနပ်နေတဲ့ပုဂ္ဂိုလ်တွေဟာသောလုံးအာယုန်စိတ်ရောက်ရအောင်လို့သမ္မာစိတ်နဲ့လူခဲ့တဲ့ဒီစိတ်စိတ်ဓာတ်ကိုဖြစ်အောင်ဓမ္မလေးတွေဖြစ်အောင်လို့အထုံးတည်ငြိမ်ကြတဲ့အခါမှာအဲဒီတည်ငြိမ်မှုကဖြစ်တဲ့ချမ်းသာကကာမချမ်းသာတဲ့ကာမချမ်းသာတဲ့ဒါနချမ်းသာကကိုပေါင်းတယ်ဆိုတာနားလည်ပါတယ်။ဒါတော့လက်ရှိချမ်းသာတဲ့သူကရဲ့ချမ်းသာရရှိထားတယ်ဆိုတော့ လက်ရှိချလာတဲ့ကြံပြီးတော့ရောက်လာအောင်စောင့်နေတာအဲ့ဒါဆရာကပြောတာလည်းအမှန်တရားကိုကြံပြီးတဲ့ဇာတိချောတော့တာသမတ်တိဝိကဟာကိုပဲသူအနာတစ်ခုလို့ရှိတယ်ဒုရသဆရာတဲ့ပုဂ္ဂိုလ်ကလည်းပဲဝိတ္တိသာသာကိုဝင်လာပါလို့သူအနာတစ်ခုလို့ရှိတယ်တတိယဇာရတဲ့ပုဂ္ဂိုလ်ကလည်းပဲဒီတိတွေဝင်လာပါလို့ပဲသူအဲ့ဒါကအနာတစ်ခုလို့ရှိနေတယ် ဒုက္ခရတဲ့ဒုက္ခရတဲ့ပုဂ္ဂိုလ်ကလည်းဒုက္ခတွေဝင်လာပါလို့ပဲဒီဝိရိယသိက္ခာတရားနဲ့ဆက်တဲ့ဝိရိယသိက္ခာဒုက္ခတွေဝင်လာပါလို့ပဲဒီအလားတူကိုသိနေတာသိတယ်သိတယ်ဒီတရားအဆုံးတော်ရည်စားကြတာတဲ့ပုဂ္ဂိုလ်တွေကကာမဂုဏ်အာရုံတွေကိုဆက်ရောက်ပါလို့သူဒီရောကချက်ဒီဥဒ္ဒပါတိကတ်ကိုယ်ပဲဆက်သွားလို့ဒီဘက်က တရားရတာရင်တရားချလာရင်ကျော်ကဆုံးဆုံးတော့လို့ဆိုရတာပေါ့အဲ့ဒီလိုကျော်ကဆုံးဆုံးပြီးအကြောင်းအာရုံတွေဟာဘုရားသူကအနာကြီးလို့ပြောတယ်အဲ့ဒီလိုသိရလို့ဖြစ်လာတာဘုရားအနာကြီးလို့ဖြစ်လာတာကျော်အဲ့ဒီအချိန်ကြီးကနေပြီးတော့ဒီတော့ကတော့တော့ဝင်လာတဲ့ပုဂ္ဂိုလ်တွေဟာရုပ်တွေကလည်းအကုန်လုံးချုပ်နေတာပဲကျုပ်လည်းမရှိဘူးနားလည်းမရှိဘူး ခံစားရဘာမှမရှိဘူးအဲ့ဒီခံစားရလည်းရှိတယ်စိတ်တွေနာရီနဲ့ဆက်ပြီးတော့ခံစားမှုမရှိတဲ့ချမ်းသာမျိုးကိုအဘိဓိတဒုက္ခပဲဒီအမှန်တည်းဆက်ပြီးတော့လည်းရောက်ပူဇော်တဲ့အာရုံရှိပြီးတော့ရှိရတဲ့ချမ်းသာပါအဲ့ဒီချမ်းသာပုံစံရရှိတဲ့ချမ်းသာအဲ့ဒီချမ်းသာကြတော့အဘိဓိတဒုက္ခကပါပါတယ်ဆိုတာ သူရိုးရိုးတည်ရတဲ့စိတ်လေးသက်သက်နဲ့ကိုယ်ဉာဏ်ကရှိမှနေတဲ့ပုဂ္ဂိုလ်မှာမှတ်ရသိစရာကောင်းလာတော့တရားနဲ့ဆက်တဲ့ရှိကြကိုလေးကိုဓမ္မအကြည့်လေးရှင်းလာရတယ်။သိတဲ့သိတဲ့အာရဒါလေးဉာဏ်လာပြီးသံတော်လေးရှင်းလာတာသိတဲ့တည်းအဲ့ဒီဖြစ်လာရင်ဆိုလို့ရှိရင်ကာမချမ်းသာတဲ့ကာမရတိနဲ့ဓမ္မရတိကပိုကောင်းတယ်ဆိုတာနားလည်လာတော့ဓမ္မရတိရော အဲ့ဒီကဆက်ရောက်တော့ခါလည်းပဲယောဂနဲ့အမှတ်လုပ်ပြီးတော့အဲ့ဒီဆက်ရောက်တော့ခါကိုပဲမကြိုက်ဘူးတော့အဲ့လိုရှင်းတာဘုရားကစိတ်ခဲ့အခုတော့သူ့ရဲ့ကောင်းမှုရတာတွေ့လာတော့ကိုယ်ဒီစိတ်လေသွားပါကိုပဲအနာကြီးတစ်ခုလိုထင်မှတ်ပြီးတော့ကိုယ်အပေါ်အပြည့်မြင်သွားတာရှိတော့ငကူကကောင်းတဲ့အပေါ်မှာဒီအပြည့်မြင်သွားတာရှိတော့အဲ့ဒါနဲ့အဲ့ဒီရှိလို့ပါပဲ အဲ့ဒါနောက်လေးဆရာမဆောင်းလေးနဲ့ဒီပေါက်စားပြီးတော့ပြင်ရမယ်ဒီနေ့တော့တနားကြည့်တော့ပြီးတော့ဒီစာလေးတော့ကြပါဘူးဆက်ပါ